1363ခုနှစ်ရင်ကျော်လာပြီးကျော်10ရက်17ကြီးမြောက်ခန်းကုန်မြိုင်သာသနာ့ယသစာသင်တိုက်အတွင်း၌ကထိန်လျာသင်္ကန်းဆက်ကလူတံပွဲဒီကထိန်လျာသင်္ကန်းဆက်ကလူတံပွဲကိုခန်းကုန်မြိုင်သာသနာ့ယသစာသင်တိုက်ပစ္စည်းလေးပါထောက်ပံ့ရေးဝေယဝိစာအဖွဲ့မှကမ္မကထပြုပြီးတော့လှူဒန်းတဲ့သင်္ကန်းဖြစ်တယ် ခုနကအခမ်းအနားမူပညာသွားတယ်လို့ပဲဒီနေ့မှကတော့ဖြစ်ရွှေရည်ဝင်းပလတ်စတစ်ပုံနေတိုက်ကဦးဝင်းနိုင်ဒေါ်သညောင်ကြီးမိသားစုများကနေပြီးတော့ငွေ3သိန်းမာတယ်ပြီးတော့အခြားအခြားများလည်းပဲပါဝင်ပြီးတော့လှူဒန်းပေးတယ်။ဒါကြောင့်ရှင်းနှင်ကထက်ပူပြီးတော့အစီပြေသွားတာပေါ့ဒီနေ့ကဒါကထိန်တရားခွင့်တရားဟောပြီးမယ်။ ရှင်းနေတဲ့ကတော့ဖြစ်ကထိန်နဲ့ဆက်ဆက်ပြီးတော့နည်းနည်းနည်းနည်းပဲဝင်ပြောပြတယ်ဟိုဒီနေ့ကတော့နည်းနည်းကြေကြေဝန်းဝန်းနည်းနည်းနားလည်သွားအောင်ကထိန်နဲ့ဆက်ဆက်ပြီးတော့ပြောပြမယ်ကထိနဆိုတဲ့ပါဠိကို ကထိန်လို့မြန်မာပြန်တယ်ပြန်ကန်ရကထိန်ဆိုတာအဓိပ္ပာယ်ဘာလဲလို့ကထိန်အဓိပ္ပာယ်ကိုနားလည်ဖို့လိုတယ်ကထိန်ဆိုတာဟာ ကထိန်အာနိသင်အကျိုး၅ပါးကိုကတိကထိန်ခင်းရာကြောင့်တိုင်အတွင်းမှာမြဲမြံခိုင်ခန်းစွာအကျိုးကိုဖြစ်စေတာတော့ကြောင့်ကထိန်လို့ခေါ်တယ်ကထိဏဆိုတာဟာမြဲမြံခိုင်ခန်းခြင်းဆိုတဲ့အ ਨੇ ကိုခေါ်တယ်ဘယ်လိုမြဲမြံခိုင်ခန်းတယ်လဲကထိန်ခင်းတဲ့အကြောင့်တိုင်ထက်မှာအကျိုး၅ပါးရရှိတယ် ကထိန်ခင်းတဲ့ကြောင်းတဲ့ထက်မှာရှိကြတဲ့ယဟန်တော်များမှာကထိန်အကျိုး၅ပါးရရှိတယ်အဲ့ဒီအကျိုး၅ပါးဟာဒီကြောင်းတိုက်ထက်မှာတပေါင်းလာပြီးနေထိနေထိုင်မယ်ဆိုရင်ဒီအကျိုး၅ပါးဟာခိုင်ခိုင်ခက်ခက်ရသွားတယ်မြင်းမြင်းမြန်မြန်ရသွားတယ်ဒါကြောင့်သူ့ကထိန်လို့ခေါ်တယ်ကထိန်ခင်းဆိုတာကဘာတုံးဆိုတော့ကထိန်ခင်းဆိုတာလည်းပဲဒီကထိန်ခင်းတဲ့ ဌာနမှာဒီအကျိုးငါးပါးဖုံလွှမ်းသွားတာကိုပဲလင်ကထိန်ခင်းတယ်ခေါ်တယ်ဖုံလွှမ်းလဲဆိုတာဥပမာအပြည့်ပြောရမယ်ဆိုရှင်ဘုန်းကြီးတော်ဘိသံပြကိုအိတ်တဲ့ဂဒိန်အိယပမာအိယခင်းကိုဖြန့်ခင်းလိုက်ရင်အိယကြီးတစ်ခုလုံးလုံးဟာအိယခင်းကြီးနဲ့ဖြန့်ခင်းပြီးသားကုံလုံပြီးသားလုံခြုံပြီးသားဖြစ်သွားတယ်လို့ပဲ ကထိတ်ခိယဌာနကြောင့်တဲ့ထင်မှာလည်းပဲဒီခတိအကျိုး၅ပါးဟာဖုံလွှမ်းပြီးတော့အကျိုးကိုဖြစ်စေတာတဲ့အတွက်ကြောင့်မသူ့ကိုကထိတ်ခင်းတယ်ဆိုပြီးတော့ဒီလိုဟာရတွေဖြစ်ပေါ်လာတယ်။ဒါကထိတ်နဲ့ဆက်စားတဲ့စကားခုနကပြောရစကားကိုနည်းနည်းပြန်ပြောရမယ်ဆိုရင်ကထိန်ဆိုတာဟာအာကာသတောဩဒိဏသတိသမေဝဝတ္တတိကောင်းစဉ်ဘောကအလိုလိုကြလာတဲ့ အရာဝတ္ထုများနဲ့တူမှခထိန်ခင်းလို့ရတယ်လူပဲဖြစ်ဖြစ်နာပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်မြမာပဲဖြစ်ဖြစ်တရားမင်းပဲဖြစ်ဖြစ်မိသည့်ပုဂ္ဂိုလ်မျိုးမဆိုကထိန်သင်္ကန်းကိုလှူဒန်းကောင်းတယ်ကထိန်သင်္ကန်းကကထိန်သင်္ကန်းကိုမိသူမဆိုလှူဒန်းကောင်းတယ်လှူဒန်းတဲ့အခါမှာလဲခုနကယဟန်တော်များကနေပြီးတော့ပရိယေတွေဘာတွေနဲ့ပြောဆိုလို့ရတဲ့သင်္ကန်းမျိုးမဖြစ်ရသူ့တရာတရအလျောက်လာလှူဒန်းတဲ့သင်္ကန်းမျိုးဖြစ်မှ ကထိန်ခင်းလို့ရတယ်အကယ်၍ယဟန်တော်များကဆွဲဖက်ပြီးတော့ကထိန်အတွက်အလှခံနေမှာတိုက်တွန်းနှုတ်ဆောင်မယ်တိုက်တိုက်တွန်းနှုတ်ဆောင်မှုကြောင့်ကထိန်ဖြစ်လာတယ်ဆိုရင်အဲ့ဒီသင်ကကထိန်ခင်းလို့များခင်းတော်လဲကထိန်မမီတခါတခါမှများမှလည်းပဲကတိနာဒါနာမမြောက်ရိုးရိုးကုသတာမှဖြစ်သွားတယ်အဲကြောင့်တော်နားလည်ကိုရည်ကြည်တယ်အချို့နေရာတွေများမှာတော့ဖြစ် ယဟန်တော်များကိုယ်တိုင်ကပဲကထိန်ခင်းမိုးရတဲ့ကြောင်ညာတွေပဲရိုက်ပြီးတော့ဝေငှပြီးတော့တအိမ်တက်တအိမ်ဆင်းတခါကြီးကဘာတောင်းယူပါတခမကြီးကဘာတောင်းယူပါလို့ဒီလိုမျိုးသွားလာနေတာကိုလည်းပဲကိုယ်ကတွေးလဲတွေးနေရတာကြားလဲကြားနေရတာပဲအဲ့ဒီလိုမျိုးဆိုရှင်ကထိန်ခင်းလို့မရတော့ဘူးဒါအမတန်စင်ကြယ်မှကထိန်ဖြစ်တယ်အကျိုးကလည်းအလွန်များတယ်ကတိနာဒါနအကျိုးကအလွန်များတယ်ဒါကြောင့်မို့အကျိုးအလွန်များတဲ့ကုသိုလ်လည်းဖြစ်တဲ့အတွက်ကြောင့်မို့လှူဖို့လည်းကောင်းတဲ့ကုသိုလ်မျိုးပဲပေါ့ ပြုအလွန်များပါတယ်ဒါကြောင့်ဘုန်းကြီးတို့ကကထိန်နဲ့ပတ်သက်ပြီးတော့အဖွဲ့ကိုလည်းပဲပြောပြထားတယ်ဒါယဟန်တော်များအနေနဲ့ဘာမှတောင်းမယူပါဘူးဆိုတာဒါကကထိန်ခိတဲ့အခါမှာယဟန်တော်များမှာကထိန်အကျိုး၅ပါးရတယ်အကျိုး၅ပါးဆိုတာပထမအကျိုးကအနာမန္တစာရအနာမန္တစာရဆိုတာဘာတော့ဆိုတော့ယဟန်တော်များဟာမိမိတို့တည်င်းသုံးတဲ့ကြောင်းတိုင်အတွင်းမှာ ကိစ္စရှိလို့မြို့တွင်းရွာတွင်းအပြင်ကို ထွက်မဲ့ဆိုရင်တောင်းတိုက်ထက်မှာရှိတဲ့ယဟန်တန်ဃာတော်တဘာကိုအ ਨੇ ဆုံးတဘာကိုပန်ကြပြီးမှ အပြင်ကိုထွက်လို့ရတယ်မပန်ကြပဲနဲ့တိတ်တဆိတ်ထွက်လို့မရထွက်ရင်အဘာရှိတယ်ပြစ်အဘာရှိတယ်ပါစိတ်အဘာဆိုတာရှိတယ်အဲ့တော့ကထိန်ခင်းတဲ့အခါမှာကထိန်အကျိုးရတဲ့ယဟန်တော်များကြတော့ မြို့တွင်းရွာတွင်းတို့ကိစ္စရှိလို့သွားလာတဲ့အခါမှာကြောက်တိုင်ထက်မှာယဟန်တော်များကိုမပန်ကြားဘဲနဲ့မိမိဆန္ဒသဘောအလျောက်သွားလို့ရတယ်ဒါပထမအကျိုးဒီပန်ကြားဆိုတဲ့ကိစ္စဟာအတော်ရည်ကြီးတယ်ဆိုတော့ကြောင်းတိုင်ကြောင်းတစ်ကြောင်းမှာယဟန်၅ပါးရှိတယ်ဆွန့်စားပေတော့အဲ့ဒီယဟန်၅ပါးဟာမြို့ထက်ကိုသွားရမယ်ဆိုရှင်အဲ့ဒီငါယဟန်၅ပါးအချစ်ချင်းပန်ကြားရတယ်တပည့်တော်တို့ရွာတွင်သို့ သွားကြစို့ဆွန်စားသွားကြစို့ဘေးရုံသွားကြစို့အလှခံသွားကြစို့လို့ကြောက်နေတဲ့မှာတပတ်မှမကြံရတော့လဲသွားတဲ့ယဟန်ငါးပါးအချစ်ချင်းပန်ကြရတယ်ပန်ကြရင်ကိစ္စသိအရေးကြီးတယ်ဒါကြောင့်မို့တိတ်တိတ်စိတ်ထွက်ပြီးတော့မသွားရထင်ရှားရှိတဲ့ယဟန်တပါးပါးကိုပန်ကြပြီးမှသွားရတယ်မပန်ကြပဲသွားရင်ယဟန်တော်မြတ်မှာပါစိတ်အဘဆိုအပြစ်ရှိတယ်အဘဆိုတာအပယ်လေးပါးကိုပြေးတာပါပဲဒါတော့ တထိန်ခင်းထားတို့အကျိုးရရှိတဲ့ယဟန်တော်များဆိုရင်အဲ့ဒါလိုမိမိဆန္ဒအလျောက်သွားလာခွင့်လွန်ငိတ်ချမ်းသာခွင့်ရှိတယ်ဖခင်ကခွင့်ပြုထားတယ်အဲ့ဒါပထမအကျိုးလူရင်ပထမအကျိုးလေးဒုတိယအကျိုးကအတ္တမဒနာစာရအတ္တမဒနာစာရဆိုတာဟာယဟန်တော်များမှာသင်္ကန်းသုံးထယ်နဲ့နေတဲ့ယဟန်ရှိတယ်တိစီဝါရီဆောင်တဲ့ယဟန်လို့ခေါ်တယ်ဧကတိကတထဲ သင်္ပိုင်ကတထဲနှစ်ထသင်္ကန်းကတထဲအဲ့ဒီသင်္ကန်းသုံးထန်နဲ့အထုဒိဋ္ဌံတင်ပြီးတော့နေတယ်အခြားသင်္ကန်းကိုဘာမှမသုံးရဘူးသင်္ကန်းသုံးထန်နဲ့ပဲသူနေထိုင်တယ်အဲ့ဒါလို့တိစီဝါဒီသင်္ကန်းသုံးထန်အဋ္ဌံတင်ပြီးတော့နေထိုင်တဲ့ယဟန်တော်သူတော်ကောင်းယဟန်တော်များမှာမိမိအဋ္ဌံတင်ထားတဲ့သင်္ကန်းသုံးထန်နဲ့အာယုံတက်သည့်အထိအတူတူနေရတယ်နှစ်တောက်တော်ဟာတပတ်ကင်းပြီးတော့မနေရဘူး သင်္ကသုတ်ထဲနဲ့တဘာတဲ့နေရတယ်ဘယ်သွားသွားသင်္ကသုတ်ထဲနဲ့တဘာတဲ့နေရတယ်သင်္ကသုတ်ထဲနဲ့ကိမ့်မနေရဘူးကထိအာနိသင်ရသွားပြီဆိုရင်အဲ့ဒီသင်္ကသုတ်ထဲမှာတထက်ထန်နဲ့ကိမ့်မိနေနိုင်တယ်တထက်ထန်နဲ့အဲ့ဒီသင်္ကကိုတခြားနေရာမှာထားပြီးတော့လည်းနေနိုင်တယ်သင်္ကသုတ်ထဲကိုတဘာတဲ့အာယုန်တက်ပြီးအထိမဆောင်ပဲနဲ့တခြားတဲ့နေရာမှာလည်းပဲဒီသင်္ကကိုထားပြီးတော့ပေါ်ပေါ်ပါပါသွားလာနေထိုင်နိုင်တယ် အဲ့ဒါဒုတိယအကျိုးဒုတိယအကျိုးတတိယအကျိုးကကဏဘောဇနာကဏဘောဇနာဆိုဂိုင်ဘောဇင်ဝိနည်းကိုနားမလဲတဲ့ဘာသာရေးမကျွမ်းကျင်တဲ့အချို့သောတက္ကသမများဟာတပြေတော်တို့အေယောနဗံကြာရှင်ရှင်ဘုရားတို့ထမင်းစားကြွားပါသူတို့ကပြတ်တတ်တယ်မုတ်စွာကြွားပါမောဟင်္ဂါစားကြွားပါကြာစံကြောစားကြွားပါ ဒီလိုပေးရင်ယဟန်တော်များ မစားပါဘူးဆွန်းဆိုတာထည့်ရတယ်မုံရင်ကဆွန်းဖုတ်ပိတ်ကြွားပါဗျာကြာဇံဆွန်းဖုတ်ပိတ်ကြွားပါဗျာခောက်ဆွဲဆွန်းဖုတ်ပိတ်ကြွားပါဗျာစသဖြင့်ကိုလှူဒန်းတဲ့ပစ္စည်းပေါ်မှာဆွန်းဆိုတဲ့စကားလုံးထည့်ရတယ်ဝိနည်းစကားလုံးဆွန်းဆိုတဲ့စကားလုံးမထည့်ဘဲနဲ့ထမင်းစားကြွားပါလို့ပေးရင်အဲ့ဒီယဟန်တော်များဟာမစားကောင်းဘူးစွန့်ရင်ပါစေအပါတင်တယ်ပေးတဲ့ခါမှာလည်းပဲယဟန်၄ပါး တပြိုင်နဲ့သွားအလှခံမှအာဘာသိတယ်လေးပါးတပြိုင်နဲ့မဟုတ်ဘဲနဲ့တဘာပြီးမှတဘာသွားလှူခံရင်တော့ဖြစ်အာဘမသိဘူးခုဆိုတာတက္ကະမများခုစဉ်းစားပေးချင်းလေးပါးငါးပါးပဲတာပဲမဟုတ်လားတဘာတက်ပဲတာပါလေအလေးပါးငါးပါးတဘာတက်ပဲတဘာမတော်ကကြာလာကျူသွားတော့ပဲကျူတော့အိမ်မှာသွားလှူခံမယ်ဆိုရင်အဲ့ဒီယဟန်များဒီဆုံးမစားကောင်းဘူးအာဘသိတယ်ဆုံးဆိုတဲ့စကားလုံးမပါဘဲနဲ့သမင်းဆိုတဲ့ဟာလေးနဲ့ပါသွားလို့အဲဝင်းနည်းနဲ့ပြဿနာပေါ်သွားလို့ ဒါကြောင့်အဲ့ဒါလို့မအပ်သောဖိမှန်တကမျိုးနဲ့ထမင်းစားကြွားပါလို့ဒီလိုမအပ်တဲ့နည်းနဲ့ပိတ်ဖိတ်ညတော်လဲပဲခတိအာနိသင်ရတဲ့ယဟန်တော်များမှာသူကစားကောင်းတယ်အာဘအပြက်ကလုံးညစ်ချတာကရှိတယ်အဲ့ဒါတတိယအကျိုးလူရင်းလေးဒါနတ်လဲတယ်ပေါ့လူလူလေးပဲနော်ဒါကြောင့်မို့ပိတ်ဖိတ်တဲ့ခါကျတော့ဆုံးဆွယ်စကလုံးထရတဲ့မဝင်ကစားကြွားပါဖရားလို့ဒီပိတ်ရင်ဒါရမစားကောင်းဘူးမဝင်ကဆုံးလို့ထရတယ် ဘယ်စားစရာမျိုးမဆိုအဖျားမှာဆွန့်ခရတယ်ဆွန့်ဆိုလေးပါရတယ်အသာဇွန်ဖုံးပေးကြွားပါဖျားငါဇွန်ဖုံးပေးကြွားပါဖျားအဲဆွန့်ဆိုစကလုံးထည့်ပေးရတယ်မထက်ဘဲနဲ့သူ့နာမည်သမန်နာမည်နဲ့ပြပါမယ်ရှင်ပြဖိပါရင်ဒါမစားကောင်းဘူးစားရင်အဘာပါစေအဘာတင်တယ်တယောက်ကထေအကျိုးရတဲ့ယဟန်တော်များကြတော့ဒီမအပ်တဲ့အမိများနဲ့ထမင်းစားတဲ့မအပ်တဲ့အမိများနဲ့ပိဖိတ်သားညဆိုလဲပဲအဘာမ လောကိချတာခွေရှိတယ်တဲ့သတုထကျိုးကယဝတ္ထစီဝရယဝတ္ထစီဝရဆိုတာယဟန်တော်များမှာအလျားတထောင်အနန္တထွာရှိတဲ့အဝတ်ပိုင်းလေးကစပြီးတော့ဝေါ်ယုံနေတဲ့သင်္ကန်းအထိအသင်ရသည်ဆိုရင်၁၀ရက်အတွင်းမှာအဋိဋ္ဌံတင်ရတယ်ဝိနိကံပြူရတယ်အဋိဋ္ဌံတင်တဲ့ဝိနိကံပြူရတယ်သို့မဟုတ်မိမိပစ္စည်းမှကဲအောင်ဝိကပ္ပနာပြူရတယ် အဋိဋ္ဌာန်လည်းမတင်ဝိကပန္နလည်းမပြုဘဲနဲ့ဆယ်ရက်လွန်သွားရင်အဲ့ဒီပစ္စည်းဟာမသုံးကောင်းတော့ဘူးအဲ့သင်္ကန်းဟာသုံးလို့မရတော့ဘူးအပြစ်ဖြစ်သွားရင်အဲ့သင်္ကန်းမသုံးကောင်းတော့ဘူးဒါကြောင့်ကတိအာနိသင်ယန္တယဟန်ဆိုရှင်အလျာတတောင်အနတ္တထွာရှိတဲ့အဝတ်ပိုင်းလေးမှာစပြီးတော့သင်္ကန်းအထိပစ္စည်းများကိုမလာအထိအဋိဋ္ဌာန်လည်းမတင်ဝိကပန္နလည်းမပြုဘဲနဲ့နေထိုင်ကောင်းတယ် မိမိအလိုရှိသလိုအဲ့ဒီသင်္ကန်းပစ္စည်းများကိုသုံးဆွဲလို့ရတယ်အဲ့ဒါစတုထရဲ့အကျိုးလာကထေအာမိပင်ရတဲ့ယဟန်တော်များမှာအဲ့ဒီသိခါပုအရာလွန်ငိမ့်ချမ်းသာခွင့်ရှိတယ်ငါငါကရောစာထတ္တအစီဝရုပ္ပဒါဆိုတာဒီဧကပင်ကန်းမှသမျှသည်ဒီကထိန်အာနိသင်ရတဲ့ယဟန်တော်များသာဝေဖန်လို့ရတယ် ကထင်ခင်းပြီးမှလာတဲ့ပုဂ္ဂိုလ်တွေဝေဖန်လို့မရဘူးဝါကျိုးတဲ့ပုဂ္ဂိုလ်တွေဝါပြတဲ့ပုဂ္ဂိုလ်တွေတရင်ကြော်ပြီးမှကြောင်းတဲ့ထဲလာတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်မျိုးကိုဒီတန်ကြီးကသင်္ကဝေဖန်လို့မရပြေးလို့မရဘူးဒီကြောင်းတိုက်ထဲမှာဝါကျွတ်တော်မူတဲ့ကထေအာနိသင်ရတဲ့တန်ဃာတော်များကိုသာဝေဖန်ပြေးလို့ရတယ်ပြေးလို့ရတယ်အခြားပုဂ္ဂိုလ်တွေပြေးလို့မရဘူးအဲ့ဒါအဲ့ဒါကျွတ်တစ်ခုနောက်တန်ကြီးကကြောင်းတိုက်ထဲက အခြားခြားသောပစ္စည်းများကိုတခါတခါမှများကထုခွဲရောင်းချဖြစ်ပေါ်လာတဲ့ငွေနဲ့လံဃာတော်များကိုသင်္ကန်းပြန်လှူတဲ့အခါမှာအသဝိနိစကအရာသင်္ကန်းကိုလှူတဲ့အခါမှာလည်းပဲဒီကြောင်းတိုက်ထဲမှာဝါကြော့တော်မူတဲ့ယဟန်တော်များကိုတော့ဝေဖန်လို့ရတယ်။ဝါကျုသူဝါပြသူတရင်ကြောင့်ပြီးမှလာတဲ့ပုဂ္ဂိုလ်တို့မပေးရဘူး။ဒီထဲမှာဝါကြော့တော်မူတဲ့ပုဂ္ဂိုလ်ကပေးလို့ရတယ်။ဒါခရီးအနိသင်အကျိုးတစ်ခု။နောက်တစ်ခုက ကြောင်းတိုက်တစ်ခုထဲမှာရှင်သာမဏေဖြစ်ဖြစ်ယဟန်ဖြစ်ဖြစ်တဘာဝပြန်လောင်တော်မူသွားတဲ့အခါမှာသူပိုင်ပစ္စည်းကိုဘသူကမှမပေးဘဲနဲ့တန်ဂီကဖြစ်ကြံသွားရင်အဲ့ဒီပစ္စည်းကို မတတတကတန်ဂီကလို့ခေါ်တယ်။သေသွားလို့တန်ဂီကဖြစ်သွားပစ္စည်းလို့ခေါ်တယ်။အဲ့ဒီပစ္စည်းများကိုလည်းပဲဝေဖန်ကောင်းတဲ့လဟုပပစ္စည်းမှန်သမျှဒီတက်တဲ့ထက်မှာဝါကြောက်တော်မူတဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းမိုက်ချပြီးဝေဖန်လို့ရတယ်။ဝါကျိုးဝါပြတဲ့ပုဂ္ဂိုလ်တွေသတင်းကြောက်ပြီးမှလာတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်ကိုဝေဖန်လို့မရဘူးမပေးရဘူး။အဲ့ဒါ နံပါတ်5အကျိုးကသိရကြီးတယ်ငုံလဲငုံနေတယ်သိသူလည်းနည်းနည်းရှားတယ်အဲ့ဒါနံပါတ်5အကျိုးကိုပြန်ပြောရမယ်ဆိုရင်သံဃာတော်များကိုရည်စူး၍လှူဒန်းတဲ့တန်ခိကသင်္ကန်းမှန်သမျှဟာဒီကြောင့်တဲ့ထဲမှာဝါကြောတော်မူတဲ့တထိတ်အမိသိရတဲ့ယဟန်သံဃာတော်များကိုကဝေဖန်လို့ရသည်။နောက်တန်ခိကပစ္စည်းကြောင့်ဖြစ်ပေါ်လာတဲ့ သင်္ကန်းများလည်းပဲဤကြောင့်တိုင်ဖြင့်ဝါကျွတ်တော်မူတဲ့တတိအာနိသင်ရတဲ့ယဟန်တော်များကိုသာဝေဖန်လို့ရသည်။နောက်ကွယ်လွန်သွားတဲ့ရှင်ယဟန်များမှကြာရည်တဲ့သံဃိကပစ္စည်းများကိုလည်းပဲဝေဖန်မှုရကောင်းတဲ့လဟုဘပစ္စည်းများကိုလည်းပဲဤကြောင့်တိုင်ဖြင့်ဝါကျွတ်တော်မူတဲ့တတိအာနိသင်ရတဲ့ယဟန်တော်များကိုသာဝေဖန်လို့ရသည်။အခြားပုဂ္ဂိုလ်ဝေဖန်ခွင့်မရှိ။အဲ့ဒါအကျိုး၅ခုရှိတယ်။အဲ့တော့ ကြောင့်တိုင်အကြီးကဲဆိုတော့ဘုန်းကြီးကဒီတမအကြီးကဲဖြစ်တယ်။ဟောငါအကြီးကဲပဲငါသဘောနဲ့ငါဝေဖန်မယ်လို့ဝေဖန်လိုက်ရင်ဗန္တာစားဆိုအယုတ်ပိတ်ရတယ်။တသိမ့်တံပစ္စည်းတစ်ခုကိုသင်္ကန်းนี่တသိမ့်တံကိုလူထားတဲ့အတသိမ့်တံပစ္စည်းတစ်ခုဘုန်းကြီးကကိုယ်သဘောနဲ့ကိုယ်သံဃာကိုပြေးလိုက်မယ်ဝေဖန်လိုက်မယ်ဆိုရင်ဘုန်းကြီးဒီအစတန်ယုတ်ပိတ်ရတယ်။မယုတ်ပိတ်ရင်အဲ့ဒီယဟန်ပါရစီကကြားသွားတယ်။တိတ်နားလည်းရေးကြည့်တယ်။ဒါနားလည်းသိရေးကြည့်တယ်နော်။ သူတိခုကထေသင်္ကန်းဆိုတော့ဟုတ်လားမလားကထေသင်္ကန်းဒီဒီကထေသင်္ကန်းကိုဘုန်းကြီးကတန်ခါပန်ကြရမှာဘုန်းကြီးသဘောနဲ့ပြလို့မရဘူးတန်ခါမှာကံအပလောကနကံဆိုတာရှိတယ်အပလောကနကဆိုတာတန်ခါပန်ကြရတယ်တန်ခါတို့များမှာသဘောတူစန္ဒတောင်းရတယ်တန်ခါတော်ရှင်မြတ်တို့ဖေဟာဝါကျိုးတဲ့ပုဂ္ဂိုလ်တွေဝါပြတဲ့ပုဂ္ဂိုလ်တွေတည်င်းကြောင့်ပြီးမှရောက်ရှိကြတဲ့ပုဂ္ဂိုလ်တွေရှင်သာမဏေများကိုဤကထိန်လျာသင်္ကန်းဝေဖန်ဖို့ရန်အတွက်သဘောတူတော်မူကြပါ သဘောတူရင်ဆစ်ဆစ်နေတော်မူပါသဘောမတူရင်လည်းပဲမိမိသဘောမတူရဲ့အကြောင်းအမရှိတော်မူပါဗျာလို့သံဃာကိုသုံးကျင်ဒုက္ခအပလောကနာကနဲ့သံဃာခလည်းမှာပန်ကြရတယ်ပန်ကြလို့အများကသဘောတူတယ်ဆိုရင်သာဓုခေါ်သာဓုခေါ်မှာဘုန်းကြီးကဝေမှန်ပြလို့ရတယ်နောက်မျိုးဘုန်းကြီးသဘောနဲ့ဘုန်းကြီးဝေမှန်ပြလို့မရဘူးဘုန်းတော်ပြည်သားငါငါလူကြီးပဲငါသဘောနဲ့ငါဝေမှန်ပြမယ်ဝေမှန်ပြလိုက်ရင်ဘာလို့ရမလဲအစာရောပြရတယ်ဒါဗန္တာဒေယခေါ်တယ်မရောပြဘူးဆိုရှင်ဘာဖြစ်သွားရော ပါရာဇိကကြားအဲ့ဒီယဟန်လူဖြစ်သွားရောဒါကြောင့်ကခိတ်ခင်းလိုက်ပြီဆိုရင်ဘုက္ခုတို့အကြီးအကဲဖြစ်တဲ့ပုဂ္ဂိုလ်ကအသက်တစ်ထစ်တစ်ထစ်နဲ့နေရတယ်တပေါင်းလာပြီးနေအញ្ញံဆိုရောက်ပါစေဟဲ့လို့ပြဿနာတွေပေါ်မှာဆိုလို့တော်သိထားရတယ်နားလည်တယ်မဟုတ်လားဒါကထိန်ကထိန်ဆိုတာတော်တော်ရည်ကြီးတယ်ဘုရားပိသများနော်ဒါကြောင့်ဒီဟာငါကူပါနောက်နောက်ဆုံးဖြစ်တဲ့အကျိုးကိုနားလည်ဖို့တော်တော်လေးရည်ကြီးတယ်ဒါတော့မြတ်စွာဘုရားရှင်ရဲ့သိက္ခာဘုဒ္ဓတွေ အပြစ်ဖြစ်နေလို့သိခဗုဒ္ဓတွေကိုဒီတက္ကတက္ကမများကကထေသင်္ကန်းလှူဒန်းတဲ့အတွက်ကြောင့်မို့ကထေအကျိုးရရှိသွားတဲ့အခါမှာဒီသိခဗုဒ္ဓတွေကအပြစ်လောင်ရချတာကိုရှိတယ်ဆိုတော့ဒီလောင်ရချတာကိုရှိအောင်အကျိုးကဘယ်သူကလုပ်ပေးတယ်လဲဆိုတော့တက္ကတက္ကမများကလုပ်ပေးတဲ့သဘောရှိတယ်အရှင်ဘုရားတို့ဒီသိခဗုဒ္ဓအကျိုး၅ပါးကိုဒီလိုတော့ရှင်ဘုရားတို့ပြည့်လုံးအောင်ဒီလိုတော့လှူဒန်းပါရစေဒီကြက်တဲ့ကျင်းမြောင်းလာတဲ့ဒီသိခါဘုံငါ့ကိုရှင်ဘုရားတို့အပြည့်အပါလောက်အောင်ဒီလိုတော့လှူဒန်းပါရစေလို့မပြောတော့လေ ပြောတဲ့ကဲသို့အဓိပ္ပာယ်ကြာရောက်ပါတယ်ခုနကပြသနော်ဒါကြောင့်ယဟသံဃာတော်များမှာလည်းဒီအကျိုး၅ပါးဟာခိုင်ခိုင်ခန့်ခန့်အကျိုးရတယ်အကျိုးလည်းအမတန်မှများတယ်ကျိုးလည်းကြီးတယ်ကြီးတယ်များလည်းများတယ်ဒါကြောင့်အလှရှင်ဖြစ်ရတဲ့ကတိသင်္ကန်းလူတန်းကြတာတခါတခါမှများမှာလည်းပဲယဟန်တော်များနေတူအကျိုးတွေတံပြန်ရတယ်ပြန်ပြီးတော့ရတယ်နောက်ဘယ်လိုအကျိုးတွေပြန်ရမလဲဆိုတော့ ကထိန်သင်္ကန်းလှူဒန်းတဲ့တက္ကတက္ကမများပိုင်ဖိုင်တဲ့အသက်ရှိအသက်မဲ့ပစ္စည်းမှန်သမျှသည်ရန်သူမျိုး၅ပါးဘေးရန်မှလောင်းကြီးခံတတ်ခွင့်ရှိသည်ရေဘေးမီဘေးမင်းဆိုမင်းညင်ဘေးအမွေခံသာသမီဆိုဘေးစရှိတဲ့တခိုးဘေးတဲ့အဲ့ဒီဘေးကြီး၅ပါးမှလောင်းကြီးခံတတ်ခွင့်ရှိသည်ဘုန်းတော်ပြည့်စား ဘိင်္ဂါဘာကင်းရင်ဘုန်းတော်တက္ကရာမများမချမ်းသာပြီဘူးလားချမ်းသာတယ်ဒီဘိင်္ဂါဘာကနှိမ့်ဆက်နေလို့ဆင်းရဲတယ်မဟုတ်လားအေးအဲ့ဒါတွေဟာလေနော်ယဟန်တော်သံဃာတော်များမှကတိအကျိုး၅ပါးကိုဗုဒ္ဓရဲ့သစ္ခာဘုဒ္ဓအယံလောင်းကြီးချမ်းသာခွင့်ရှိတဲ့ကဲသူပဲတက္ကရာမများမှလည်းပဲဒီယံသူမျိုး၅ပါးကလောင်းကြီးချမ်းသာခွင့်ရှိတယ်ဒါပြင့်ကြမှန်းထားကြပြီတော့ဒါမှလည်းပဲ လောကီချမ်းသာခွင့်ရှိတယ်ဆိုတာသူများတော့လည်းပဲဒါကိုသွားအာရုံပြုနေကြီးတို့လှူဒန်းတဲ့ကုသကံဟာနိဗ္ဗာန်ကိုတန်တန်းမှန်မှန်ရရပါလို့ဤတန်တန်းမှန်မှန်ရရပါလို့ဤဒီလိုဆူတောင်းကိုလူပါတယ်နော်ဒါကထေနဲ့စတဲ့ကထေသင်္ကန်းနဲ့ဆက်စားတဲ့ဝိနည်းအကျိုးနောက်ထပ်မြတ်စွာဘုရားရှင်သဝတိပိဇေတောင်းအကြောင်းတော်မှာသတင်းသုံးတော်မူတဲ့အခါကျတော့သကောင်းရန်အချိန်မှာနာဂတူဥကဖျောက်ကိုလာလျှောက်တယ် ဂိန်ဒုတိယပရိသသာဟောတိကေတုစေနံပါဒတတိဂိန်သာစပိရတောမိသောသဗ္ဗဒုက္ခပမုစ္စတိဒိဗ္ဗကပြဿနာ၃ချက်မြတ်စွာဘုရားလူနဲ့မြမာတ္တဝါများအတွက်မိကောင်းဆွေကောင်းဆိုတာအဘယ်တရားဖြစ်ပါသလဲဘုရားပထမမိကောင်းဂိန်ဒုတိယပိသတာဟောတိဒုတိယမိကောင်း ကိတုစေနပါဒတတိမြတ်စွာဘုရားလူနတ်မြမတတ္တဝါများကိုလမ်းညွှန်နေတဲ့တရားဟာဘယ်တရားဖြစ်ပါသလဲဘုရားလမ်းညွှန်ကောင်းတရားဆိုတာဘယ်တရားဖြစ်ပါသလဲဘုရားရှောက်တယ်တတိယမေခွန်းကကိသသဗိရတောမြင်စောသဗ္ဗဒုက္ခပမှုစတိမြတ်စွာဘုရားတတ္တဝါများအတွက်ဘေးလောယဌာနဘေးကင်းယဌာနဆိုတာဘယ်နေရာဌာနအများဖြစ်ပါသလဲဘုရားရှောက်တယ် တိတတ္တဝါများအတွက်မိကောင်းဆွေကောင်းဆိုတာဘယ်ဟာဖြစ်ပါသလဲနှစ်တတ္တဝါများကိုလမ်းညွှန်ပေးတဲ့တရားဆိုတာအဘယ်တရားဖြစ်ပါသလဲသုံးတတ္တဝါများဘေးကင်းရဌာနဘေးလျော်ဌာနဆိုတာဘယ်ဟာဖြစ်ပါသလဲဖရာလို့လာလျှောက်တော့ဖရာကဖြေတယ်တန္တာဒုတိယပရိသသဟောတိပညာစေနံပါတတတိနိဗ္ဗာန်ဗေရတောမင်းသောတပ္ပဒုက္ခပမုစတိ နိဗ္ဗာန်ကသတ္တဒုတိယပိသတ္တဟောတိတတ္တဝါများအတွေ့မိကောင်းဆွေကောင်းဆိုတာတဒါတရားပဲတဲ့ဘုန်းတော်ပိသတ်မိကောင်းဆွေကောင်းဆိုတာဟာတဒါတရားပဲဒီကနေ့ခုကထိန်လှူဒန်းရတခါတခါမှမြတဒါတရားဖြစ်လို့ဒီကထိန်ဘွဲကိုလှူဒန်းခဲ့တယ်မို့လားတဒါတရားမဖြစ်ရင်ဒီကုသိုလ်တွေဖြစ်ပါမလားမဖြစ်ဘူးနော်ခုတဒါတရားဒီဥသောမိကောင်းဆွေကောင်းရလို့ကုသိုလ်တွေဖြစ်ဖြစ်တယ်မို့လားဒါနာကုသိုလ်တွေဖြစ်ဖြစ်တယ် သီလကုသိုလ်တွေပြုဖြစ်တယ်ဘာဝနာကုသိုလ်တွေပြုဖြစ်တယ်ဖရာတဲ့ကြောင်းဆောင်အမျိုးမျိုးသောကုသိုလ်တရားတွေလုပ်တာဟာဘာရောက်ဖြစ်ပေါ်လာပါသလဲတထာတရားကြောင့်ခရီးသွားတယ်လို့တယောက်ဟာမေကောင်းဆွေကောင်းနဲ့ခရီးသွားရရင်ပြည်တွင်းမှာပဲသွားသွားပြည်ဘာကိုပဲသွားသွားမေကောင်းဆွေကောင်းနဲ့ခရီးသွားရရင်အဆင်မပြေဘူးလားဆင်ပြေတယ်မေကောင်းဆွေကောင်းအမိပြုပြီးသွားရရင်ဆရာတန်းရနေရတဲ့အမတန်ဆင်ပြေတယ်မေကောင်းဆွေကောင်းကိုအကျိုးဆောင်သွားတာကို အဲ့ဒီဥပမာဒီတိုင်းပဲဘုန်းတော်ပြေတာသံတရားခီးကအလွန်ရှည်လျားတယ်အဆုံးအစကိုမမြင်နိုင်တော့အလွန်တရားရှည်လျားတဲ့သံတရားခီးကိုသွားနေကြတယ်ဘုန်းတော်တွေတက္ကရာမများဟာတထာတရားကြီးဥသောမေကောင်းဆွေကောင်းရရင်ချမ်းသာတယ်ကိုမိမိတို့ပြုတဲ့ကုသိုလ်ကောင်းမှုတရားတထာတရားကြီးသောမေကောင်းဆွေကောင်းရလို့သံတရားခီးတစ်လျှောက်နိဗ္ဗာန်ကိုသွားမယ်ဆိုရင်ဆင်းရဲစရာအကြောင်းမရှိတော့ဘူး ဆင်းရဲတယ်ဆိုတာသဒ္ဓတရားနဲလို့သဒ္ဓတရားမွဲလို့ဆင်းရတာကိုသဒ္ဓတရားကောင်းရင်မဆင်းရတော့ဘူးတဲ့သဒ္ဓတရားဒီဟုတော့မေတ္တာဆွေကဘာကြောင့်လဲသဒ္ဓတရားဒီဟုတော့မေတ္တာဆွေကကိုကိုခေါ်သွားပြီလန့်ညွန်သွားပြီတဲ့ဒါကြောင့်သဒ္ဓတရားသည်တတ္တဝါများအတွက်မေတ္တာဆွေကအစစ်ဖြစ်သည်ဒုတိယကပညာစိတ်နာပတ္တတိတတ္တဝါတွေကိုကောင်းရန်ကောင်းရန်လန့်ညွန်တဲ့တရားဆိုတာပညာပဲ ဘုလိုပိဿလမ်းညွှန်ဆိုတာပညာပဲခရီးသွားတဲ့ပုဂ္ဂိုလ်ကကိုယ်လမ်းညွှန်တဲ့လမ်းပြတဲ့ပုဂ္ဂိုလ်နဲ့သွားရရင်အဆင်ပြေတယ်ခရီးဖြည်းဖြည်းမှန်မှန်သွားလို့ရတယ်လမ်းပြမရှိပဲလမ်းညွှန်မရှိပဲနဲ့စာတွေနဲ့သွားရရင်ခရီးတွေမှားတတ်တယ်လမ်းညွှန်တဲ့ခရီးသွားရရင်အဆင်ပြေတယ်ခရီးဖြည်းဖြည်းမှန်မှန်ရောက်တယ်အဲ့ဒီဥပမာနည်းတိုင်းပဲတဲ့မိမိရဲ့ကိုယ်ပိုင်အသိဉာဏ်ပညာသည်မိမိသံတရားခရီးသွားတဲ့အခါမှာခရီးလမ်းညွှန်ပဲဘုရင်ပြေးစားနော်လမ်းညွှန်ဟာပညာပဲ ကောင်းမကောင်းတာကိုမလုံးရကောင်းတာကိုလုံးရမယ်မကောင်းတာကိုမပြောရမကောင်းတာကိုမဆိုရကောင်းတာကိုသာပြောရမယ်ဆိုရမယ်ဒါကဒါနာကုသိုလ်ခေါ်ရဒါနာကုသိုလ်ကိုလုံးရမယ်သီလကုသိုလ်လုံးရမယ်ဘောနာကုသိုလ်လုံးရမယ်စသဖြင့်ပညာကလမ်းညွှန်သွားတယ်အပယ်လေးပါးမှာလော့ပြီးတော့မဲ့ဖို့နိဗ္ဗာန်ရတဲ့လမ်းကောင်းကိုညွှန်သွားတယ်အဲ့ဒါပညာပဲအဲ့ဒါပညာမိမိတို့တဲ့လမ်းညွှန်ကောင်းပဲလို့ဘုရားပြသနော် မြတ်စွာဘုရားရှင်သာသနာတော်နဲ့တွေ့ရလို့ဒီလမ်းညွှန်ကောင်းကိုမှရတာ။ဒါကြောင့်မို့လူဘဝနန်းဘဝနဲ့တကွာနိဗ္ဗာန်အထိလမ်းညွှန်ကောင်းဟာဘူးလေပညာပဲ။ဒါကကုသိုလ်ခေါ်တယ်။ဒါကအကုသိုလ်ခေါ်တယ်။အကုသိုလ်ဆိုတာမလုပ်ကောင်းကုသိုလ်ဆိုတာလုပ်ကောင်းတယ်။သူတို့လမ်းညွှန်သွားတာမဟုတ်လား။ဒါကအပြည့်ရှိတယ်ဒါကအပြည့်မရှိဘူး။အပြည့်ရှိတဲ့တရားဆိုတာမလုပ်ကောင်းဘူး။အပြည့်ကင်းတဲ့တရားမှလုပ်ကောင်းတယ်။ဒါလမ်းညွှန်တာဒါပညာပဲ။ဒါပညာလမ်းညွှန်တရားပဲတဲ့။ Now ဘေးလောယဌာနနိဗ္ဗာန်ဗိရတောမင်းသောသဗ္ဗဒုက္ခပမှုစတိဘေးလောယဌာနဆိုတာနိဗ္ဗာန်ပဲဘုံတို့ပြီးသား32ဘုံထက်ကလွတ်သွားတဲ့နိဗ္ဗာန်ဘေးလောယဌာနပဲ32ဘုံထဲမှာကျင်းလည်နေသည်ဘလောက်ချမ်းသာတဲ့ပတိသရိမြင်ဖြစ်ဖြစ်ဧကရိမြင်ဖြစ်စကြဝဠာမြင်ဖြစ်ဖြစ်ယာတုဌာဏတရာဒီဘလောက်ပဲကြီးငယ်ကြီးကြီးကျယ်ကျယ်ရှိကြတော့လည်းပဲဘေးရှိတယ်ကိုယ့်ရဲ့ပေါင်းခြင်းမှာဘေးတွေများပါပြီနိဗ္ဗာန်ရောက်ပြီဆိုတော့ဘေးမရှိတော့ဘူး နိဗ္ဗာန်ရောက်တော့ဘေးမရှိတော့ဘူးအိုခြင်းဘေးလဲလော့ပြီးနာခြင်းဘေးလဲလော့ပြီးသိခြင်းဘေးလဲလော့ပြီးနိဗ္ဗာန်မှာအိုနာသေးဘေးမရှိရေဘေးမိဘေးမင်းဘေးခုတုဓမြဘေးအမွေခံသသုသမီဆိုဘေးနိဗ္ဗာန်မှာမရှိညာသူညုံငါဘာဘေးကလော့ပြီးဘေးဟုသည်မြညုံမြမရှိဒါရဖို့ဘေးလောရဌာနဆိုတာဘယ်နေရာပါလဲနိဗ္ဗာန်ပဲနိဗ္ဗာန်ရမှာဘေးကင်းမယ်ဒါရဒီကနေ့ကုသိုလ်ရှင်တွေဟာ ဘေးကင်းတဲ့နိဗ္ဗာန်ကိုဆုတောင်းဖို့လိုတယ်ရည်ရဖို့လိုပါတယ်ပြန်ပြောရရင်တဲ့ခရီးလမ်းညွန်ကောင်းဆိုတာမေကောင်းဆွေကောင်းဆိုတာဘယ်လိုလဲတရားတရားခရီးလမ်းညွန်ကောင်းဆိုတာဘယ်လိုလဲပညာဘေးလျော်ဌာနဆိုတာဘယ်လိုလဲနိဗ္ဗာန်ဒီတော့ငါမှမေကောင်းဆွေကောင်းအမှန်တကယ်ငါအားကိုးလောက်တဲ့မေကောင်းဆွေကောင်းငါမှ ရှိပြီလားမရှိသေးဘူးလားသိစေရမယ် ငါမှတကယ်လမ်းညွန်ကောင်းငါမှတကယ်ရှိပြီလားမရှိသေးဘူးလားစစ်ဆေးရမယ်တကယ်ငါဘေးလျော်ဌာနကငါရောက်ပြီပြီလားမရောက်သေးဘူးလားစစ်ဆေးရမယ်စစ်ဆေးရင်ကိုပေါ်ဦးတော့မလာနိုင်ဘူးလားမိကောင်းဆွေကောင်းရှိတယ်မရှိသေးဘူးဆိုတာဒီလာမယ်လမ်းညွန်ကောင်းရှိတယ်မရှိဘူးဆိုတာဒီလာမယ်ဘေးလျော်ဌာနရောက်ပြီပြီမရောက်သေးဘူးဆိုတာဟာဒီလာမယ် သောတာပတိမဉ္ဇဉ်ဘုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခိုင်းအဲ့ဒီပုဂ္ဂိုလ်ကဘေးလောကဌာနကိုရောက်ဖို့သွားပြီအ ਨੇ ဆုံးသမတ်တဖို့ရာမဘေးလောကဌာနကိုရောက်မယ်ဘုန်းတော်ပြေးသားပုထုဇဉ်ဘဝနဲ့သွားရင်တော့ပြေသံတရားမဆုံးဘူးဘေးကြီးနဲ့တွေ့ရလေပါလိမ့်မယ်နော်ဒါကြောင့်မို့အဲလမ်းညွန်ကောင်းလဲရပြီမိတ်ကောင်းလဲရပြီဘေးလောကလည်းရောက်ပြီဆိုရင်ဘာလို့သိလဲတန်တရားထဲမှာခရီးသွားတဲ့အခါဘာလို့သိတယ်လဲအေးသွားပြီဘုန်းတော်ပြေးသား မပြသွားမလဲအေးသွားပြီဒီသုံးခုများသိဘူးဆိုရင်တော့ဖြင့်မအေးသေးဘူးပူစရာပင်စရာတွေအများကြီးကြံပါသေးတယ်နော်နောက်ဖျက်တခင်ကဘာဆက်ဟောတယ်လဲဆိုတော့လောကမှာတဲ့ရှောင်စရာကျင်စရာတရားတွေရှိတဲ့ကအထုဖျက်ကမှာထားတယ်ဇယံဝေရံပသဝတိဇယံဝေရံပသဝတိဒုက္ခံသေတိပရာဇိတော ဥပါသံတောဒုက္ခံသေတိဟိတဝဇယပရာဇယံဇယံဝေရပတဝတိဇယံအောင်သောပုဂ္ဂိုလ်အနံ့ရသောပုဂ္ဂိုလ်သည်ဝေရံပတဝတိယံပွား၏ဒုက္ခံသေတိပရာဇယောဒုက္ခံသေတိပရာဇိတောပရာဇိတောရှုံသောပုဂ္ဂိုလ်သည်ဒုက္ခံသေတိဆင်းရဲစွာနေရ၏ဟိတဝဇယပရာဇယံ ဇယပရာဇယံအောင်ခြင်းရှုံးခြင်းကိုဟိတ်တော်ပဲဆော၍ဥပါသံတော်ငြင်းအေစွာနေသောပုဂ္ဂိုလ်သည်ဒုက္ခံသိတိချမ်းသာစွာနေရ၏လောကမှာတဲ့အောင်ခြင်းရှုံးခြင်းဆိုတာရှိတယ်တဲ့ဘုရားပိဿတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်တစ်နိုင်ငံနဲ့တစ်နိုင်ငံအဲ့ဒါလို့ပြိုင်ပန်းဖြစ်လာပြီဆိုရှင်ကိုကအသာစီးရလို့အင်အောင်ကောင်းလို့နိုင်သွားရမ်းတော့လေအဲ့ဒီနိုင်တဲ့ပုဂ္ဂိုလ်မှာရံပွားတယ် ဇင်ယံဝေရံပတဝတိဇင်ယံအနံ့ရသောပုဂ္ဂိုလ်သည်ဝေရံပတဝတိယံပွား၏အနံ့ရတဲ့ပုဂ္ဂိုလ်ဘာဖြစ်သွားတယ်လဲယံပွားတယ်ရှုံးတဲ့ပုဂ္ဂိုလ်ကဒီလိုကိုယ်လက်ပိုက်ပြီးတော့ကျင်းနေပါမလားမနေဘူးတနေ့ကိုဘာလို့မလဲတုတ်ပြန်လိမ့်မယ်အယံပို့နိုင်သောပုဂ္ဂိုလ်သည်ယံပွား၏ဖခင်ကဒါကြောင့်မို့အနိုင်မယူနဲ့သူတို့ဆိုလို့ရတယ်နော်နိုင်သောပုဂ္ဂိုလ်သည်ယံပွား၏ထောက်ကြမို့ယံမပွားအောင် အနိုင်မယူနဲ့ဒုက္ခံတိတိပရာစီတောရှုံသောပုဂ္ဂိုလ်သည်ဆင်းရဲစွာနေရ၏ရှုံတော့ဘာဖြစ်သွားပြီလဲဆင်းရဲသွားပြီဒါကြောင့်အရှုံးလည်းမခံနဲ့တဲ့အနိုင်လည်းမယူနဲ့အရှုံးလည်းမခံနဲ့ဟိတ်တော်ဇေယပရာဇင်ယအနိုင်အရှုံးဆိုတဲ့တရားနှစ်ပါးကိုပယ်ဆိုးလိုက်ပါအနိုင်အရှုံးဆိုတဲ့တရားနှစ်ပါးကိုပယ်ဆိုးလိုက်ရင်နိုင်ရင်းဆိုတဲ့တရားကိုမှရှိသေးရလားမရှိဘူးရှုံးရင်းဆိုတဲ့တရားကိုမှရှိသေးရလား ရှိတယ်ဘာဖြစ်လို့လဲသူကပယ်စောထားလိုက်ပြီအဲ့တော့အနံအကျိုးမရှိတဲ့ပုဂ္ဂိုလ်မှာဘာအကျိုးပေါ်လာမလဲဥပါသံတော်ဒုက္ခသေတိဥပါသံတော်ငြိအေးချမ်းသာသည်ဟောသည်ဖြစ်၏ဥပါသံတော်ဒုက္ခသေတိချမ်းသာစွာနေရတယ်အနိုင်လည်းသူမယူဘူးအရှုံးလည်းမခံဘူးဆိုရှင်အဲ့ဒီအနိုင်အရှုံးနှစ်ပတ်ကိုပယ်စောထားတဲ့ပုဂ္ဂိုလ်တွေမှာချမ်းသာတယ်ဉာဏ်သူရှိသေးရဲ့လားမရှိတော့ဘူး ။ဒါကြောင့်ခုဘုန်းကြီးတို့ပြေးကခုကုသိုလ်ပြုတယ်ဆိုတာအနိုင်လိုပြီးကုသိုလ်ပြုသလားအရှုံးခံပြီးကုသိုလ်ပြုသလားဘလို့နည်းနဲ့ကုသိုလ်ပြုပါသလဲ။အနိုင်လဲမယူရဘူး။ဟုတ်လားမလား။အရှုံးလဲခံစရာမလိုဘူး။ဒါကြောင့်ဒီဒါနကုသိုလ်တွေဒီသီလကုသိုလ်ဖြစ်ဒီဘောနကုသိုလ်တို့ပြဒီတော်တို့ဟာအဲပတိသေရမင်းဖြစ်ရဘာလို့စေကြဝတိမင်းဖြစ်ရဘာလို့ဘာမင်းဖြစ်ရဘာလို့ဒီလိုသုတ္တလို့ရပါမလား။ဒီလိုသုတ္တလိုက်ရင်ဘဝသံတရားကြီးမှာ ကျင်လည်တဲ့အခါကျတော့မင်းတွေပါလေဖြစ်လာရင်အနိုင်အရှုံးဆိုတာကိုယ်မှမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်မို့အနိုင်အရှုံးကိုဘဝကိုဖြစ်စေတတ်တဲ့ဘဝများကိုဘာလို့ရမလဲဆော့ဖော်လိုက်ပါဘာလို့ရမလဲဘဝကိုဆော့ဖော်လိုက်ဘဝရှိရင်အနိုင်ဆိုတာရှိလိမ့်မယ်အရှုံးဆိုတာရှိလိမ့်မယ်ဒါတော့မဟုတ်လားဘဝဆော့ဖော်လိုက်ရင်ဘဝကုန်သွားရင်အနိုင်ရှုံးရှိသေးရဲ့လားမရှိဘူးဘုန်းတော်ပြသဒါကြောင့်မို့နိုင်ရင်ရံပွားသည် ရှုံးရင်ဆင်းရဲသည်အနယ်ရှုံးနှစ်ပါးကိုဆွလွတ်လိုက်ရင်ချမ်းသာစွာနေရသည်ဆိုတော့ဘုန်းတော်ပြည့်ကဘလို့နေခြင်းလဲအဲချမ်းသာစွာနေခြင်းဘာပြောပါမလဲနိဗ္ဗာန်ပဲနိဗ္ဗာန်ရတော့ဘိကိပြီမဟုတ်လားခုနပြောလာပြီမဟုတ်လားဘိကိယဘယ်နေရာလဲနိဗ္ဗာန်ပဲနိဗ္ဗာန်မှာအနိုင်ရှုရှိသေးရတာမရှိဘူးလောကမှာအနိုင်ရှုတဲ့ခဏခဏမြင်နေကြနေရတယ်မဟုတ်လားအေးကိုကအားသာလို့နိုင်သွားရတော့တနေ့ကိုယ်တံပြန်လာတတ်သည်မိမိပြုတဲ့ ကံအတိုင်းမိမိမှပြန်ဖြစ်တတ်သည်မြေကြီးလက်ကမလွဲဖြစ်တတ်သည်ကောင်းတဲ့ကံပြုရင်ကောင်းကျိုးရမည်မကောင်းတဲ့ကံပြုရင်မကောင်းကျိုးရမည်ဒါကြောင့်ဘဝသံပါတိဘောဂသံပါတိလို့ခေါ်တဲ့လူနဲ့လောကီစိစိချမ်းသာကိုလုံးဝအာယုံမပြုစုမတောင်းပဲနဲ့ဒီလိုဒီကနေ့တန်ခါတန်ကိကဒါနကတိန်လင်းသင်္ကန်းလှူဒန်းရတဲ့ကုသိုလ်တွေစောင့်တည်တဲ့သီလကုသိုလ်တွေပွားများအပ်တဲ့ဘောနာကုသိုလ်တွေဤကုသိုလ်တို့ဟာအနိုင်အရှုံးလုံးဝကင်းတဲ့ ချမ်းသာစွာနေရတဲ့အရိယာမညာဘုံညာနိဗ္ဗာန်တရားတို့တရားမြတ်ကိုလွယ်ကူသောအသိဉာဏ်နဲ့မျက်မှောက်ပြုရပါလို့ကုန်တော့ဟူ၍နိဗ္ဗာန်ကိုဆုတောင်းရေဝမ်းမြောက်ဝမ်းသာလှူဒါန်းနိုင်ကြပါစေကုန်တည်း